ကဲမေကာကရေရှင်းတော်ရောက်ကြောင်းတန်တော်ဦးတင်ပေးမယ်မှန်လားပါရှင်လားရှင်ဖေဟာဘလို့အမကြီးပါလားမှန်လားပါဖေဟာမြို့လေးပြင်ပြလေးပြမောင်းစီကြီးလို့ပြီးစီးတယ်လားဗျမှန်ပါဖေဟာအေးအေးအေးဒါတဲ့တမရိပသုဒ္ဓကုန်းကိုအမင်းပို့မယ်သူများမပေါ်ပေါက်သေးဘူးလားဟဲ့တွေ့ဖို့တော့အောက်ခါစားရောက်တော့မှာဗျာဟောဒါတော့မင်းတက်လက်ကြွားပြောတာကွာမှန်ပါငါကြည့်ဘွားအောင်မဘူးမှလည်းမရောက်ဘူးခုံမနာတော်လေးတရားမရှိရဲကွာမှန်ပါ ဒီဗျာဘယ်ဘက်ကခါစားတယ်ဝဲဘက်ကခါစားကြောင်းပါဗျာမနန်းတော့ဝင်လာမှဒီဝဲဘက်ကဒီပွေးကူမဲ့ဆရာနဲ့တရားမှမပါဘူးဒီဗျာဘုဘကထိုင်နေကြုံကြုံလေးရလားမှန်ပါဗျာအလိုမင်းကလေးနဲ့တူပါလားမှန်ပါမင်းကလေးပါဗျာအေးအေးသူ့နာမည်ကဘယ်နဲ့ခေါ်တော့ခဲ့ကာကပါတယ်ဗျာအမလေးနေရာကြောက်လိုက်တာကာကချင်းကသုံးပြားတန်ကာဖီလေးတစ်ခွက်လောက်ပြောတိုက်ဆောင်ခဲ့ ဒီကားကပြောတာမဟုတ်ဘူးမုံမောင်းရောက်တယ်မင်းအမေပြောတာဒီတော်တော့တော်တော့မင်းတကားရှင်မင်းလည်းမုံမောင်းတယ်မှာသာပြင်းမှန်းပြီးဖြစ်နေမှန်ပါမတိုင်မျိုးမကြောက်မှန်ပါဗျအလိုမေကာကဗျာမှန်ပါပါဗျာအေးရှင်နန်းတို့ရဲ့ခါသားတော့ဟုတ်ပါပြီအကျိုးအကြောင်းစုံလျောင်သိကြရလားဟဲ့အကျိုးအကြောင်းတော့စုံလျောင်ကြည့်ရပါပြီဗျာတို့ပြင်မဲ့တွားရမယ်နန်းကြီးမှာ အလုံးတရားကျမ်းသာနေကြောင်အတနာခံမရဘူးခင်ဗျာ။အော်အတနာခံမယ်ဆိုတော့ငါဒီမှာအမတော်ကြီးများထုတ်မလို့လား။မဟုတ်ပါဘူးဖေ။အလုံးကြည့်အပ်တဲ့ပစ္စည်းများမှာီလင်းတရားဖြစ်တယ်နဲ့သံရရခြင်းပြီးပါရဲ့အတနာဆောင်ပါလေခင်ဗျာအေးအေးအေးဒါတော့လွယ်နဲ့ရနိုင်ပါလေဒီပြင်းနဲ့ဘဏ္ဍတရားကိုတော့မောခြင်းနဲ့သမဝါယမဆိုင်မှာထုတ်ငါလည်းမထိုးထိုးလိုက်မယ်အမှုဆောင်မှုကြည့်ပဲကြပါလားတန်လေးတော့အရန်ပေးလို့မဖြစ်ဘူးကွာ ဘာဖြစ်လို့လဲဆိုဒီတခါလက်နဲ့တွေရမ်းထုတ်ပြီးငါတိုင်းပြည်ငါပြန်အုပ်ဖို့ခက်လိုက်မယ်ဒီနေ့ဒီကြီးဗျာငါအလကားကြီးပြားကြီးပြောနေကြမှန်ပါဗျာအေးအေးမြက်ကကလိုအပ်တဲ့ပစ္စည်းတွေအချက်ကျထုတ်ပေးမှန်ပါဗျာပြီးပြီးတဲ့အခါကျရင်ရှင်နန်းတော်တွေကဒီနေ့ထွက်လို့အချက်ကျသမင်းပေါ်အောင်ကြားမှန်ပါဗျာဘုရားရှင်မြတ်အုံးလွယ်တော်မူမယ်မြက်ကလွယ်တော်မူပါဗျာအော်မေကကမေကကမိမရာမဲနဲ့လင်းမတာဝန်ဆန်းလို့တော်ရမ်းကဖဲ့ရတော့မယ်ဘူး ဒီဘာတူလေဒီလူလေဟေးရှေ့မှာတော့မင်းခလေးတယောက်တို့ပြီးမင်းအောင်မှာပဲဟဲ့တငယ်မအလုံးအလုံးမလုံးနဲ့လက်နင်းနောက်ကစားနေတာကွာဘယ်လိုငါပါလိမ့်မလဲလူသားနဲ့မတူနမူနာချမ်းသာလိုက်ပါပြီအကျိုးအကြောင်းကြည့်ရအောင်မင်းအောင်မှာပဲလေဒီလောက်နဲ့လဲတဲ့တော်ကြီးထဲမှာတယောက်တည်းရဲရဲဝင်ဝင်လာနေတာ လူလားနတ်လားဘလူလားဆိုတာဖဲကြကုရိယာတွေမဟုတ်ဘူးလေ။ဒါတဲ့ဖွင့်ပြောလိုက်ရင်တော့ညံ့သွားရမယ်အသာဖုံးွယ်ပြောမှာပဲဘလူပဲဟေး။ညက်ပါဖျားကေရောမူပါ။ဟဲ့ဖျားတိုက်အောင်မြင့်ကငါဘာလို့လို့လဲ။ငကားများမင်းနဲ့ဒီနေရာဟာငါပိုင်နဲ့ထိတ်ကျေးပေးရနေတယ်။ က်တော့တာပဲဘာစကားပြပါလိမ့်မလဲ။ဆက်မနေနဲ့ဆက်မနေနဲ့ဟိုရှင်းကအညို့တောင်းလို့ပုံနေတာတွေ့လား။ဝါငွားတွေထိုးဖက်ထားတာ။ဟဲ့ကလေးမဟာလေဒီပိုင်းနဲ့ထဲဝင်တဲ့လူတွေငါစထတာအယိုးတွေမြင်ရမဟုတ်ဘူးလားတင်းပိုင်းနဲ့ထဲဝင်တဲ့လူလားတင်းစားနိုင်တယ်ကျွန်ုပ်ကိုတင်းမစားနိုင်ဘူးတင်းရိတ်အောင်ကျွန်ုပ်မဝင်ဘူး ဒါဖြင့်ကျွန်ုပ်မြေကြီးပေါ်နင်းတာကကောသိမြေကြီးပေါ်မှာလဲကျွန်ုပ်မနေမှုကျွန်ုပ်ရှင်နေပေါ်မှာသာကျွန်ုပ်နေတယ်။အော်မိမပါပေမဲ့တတ်သိရှိပါပေတဲ့ကျုံမစားတော့ပါဘူးစကားလက်ဆောင်ပါလိုက်ပြရသည်။ရှင်ညောင်မင်းကရုပ်ကစိုးကိုသာစားရင်သမီးရည်သာပြောလိုက်ပါ။တဲ့အတွက်လဲ ငွေအုံးငွေအုံးလေးလုံးယူသွားပြီတော့နှလုံးကိုတော့တင်လို့ရတော့နှလုံးကိုတော့စိစိအိတ်ကလေးထောက်လိုက်ပါကွယ်နေရာကြလိုက်တာကိုကိစ္စအဝဝပြီးမှာပဲဒါတွေဆက်လို့ရမှာပဲရှေ့ဆက်သွားလိုက်အောင်မယ်လေအော်ရှေ့ကတော့သူသားကုန်းမဲ့ခင်မရဲ့မလေးမကြည့်ဝင်ပြပါလားလက်ဝါတမွန်းနဲ့လို့ကားကျက်ထားလိုက်တာသခိုးမွန်းပေါင်ဆိုတာသူပဲခင်မရဲ့ စိတ်ကကိုကံမလို့သာနိုင်လို့အမှန်မဟုတ်ချဒုက္ခတွေတွေ့ရတယ်မမောင်မမောင်ကံဆိုးတဲ့ငမိုက်သားအင်းဒီနေ့တော့ဘယင်ထာနာပွဲတော်သာဆက်မနေပဲဒီမှမြောင်းပါလေအလိုတွင်းမလာတော့တဲဆိုးပါလားတဲဆိုးပါလားဘလေအဲမိုးမောင်တို့ကံတော့သေကနီးတောင်ပန်းထားတော့ရှိသေးတယ်အဲလေးရောင်တို့ပန်းထားတော့ရှိသေးတယ်ပြောတာလေသလိုက်တာသူ့မြင်နေကကြုံမနေနိုင်ဘူးလက်ညှိုးတို့အားလိုက်အောင်ပဲ အတင်တခိုးကြီးအလိုရှိအပ်တဲ့ပွဲတော်သားကိုကျွန်ုပ်လာဖို့ပါတယ်မိမိကျက်ကျက်သုံးဆောင်ရကျွန်ုပ်ကိုယ်တိုင်ခုပေးမယ်ကဲရောသားကဲနေရာကြပြီမလန်ချောတယ်မိမိချောလေးရဲ့သပင်ကိုကျုပ်တအားခဲလိုက်မယ်သွားကြရဲပါလေအမလေးအမလေးသပင်ကိုကိုက်ထားတယ်ကတ်လို့လို့လို့လို့ဆိုအော်အင်မတမမေတ္တာရှိလို့လို့ရှင်မရဲ့ကဲကဲကျွန်ုပ်ကိုမေတ္တာရှိတာမှရင်သိမစက်ထက်ကကျွန်ုပ်သပင်ကိုလို့သမင်ဝအောင်စား သမီးကတော့ရှင်းသဘောပဲတက်တက်ရောစားလိုက်ပါဦးမလေးကောင်းလိုက်တာအဲ့ရပါရှိလိုက်တော့မလေးရှိတယ်အဲ့ရပါရှိတာတော့တခုပဲရှိတော့လေကလည်းဘိန်းလေးနဲ့ရှိလိုက်ရတယ်ရောတဲ့ရရတလုံးစားလိုက်ပါဦးရှင်။ကဲတော်ပြီတော်ပြီမင်းတို့ဝါပြီဟိုဒီအရေးကြီးတယ်။ဘာရင်းအရေးကြီးတာလဲရှင်။ဒီတော်ကတော့သမင်းသားပြီးရှင်းတော့ဆို။အကိုကြီးတော့သမင်းဝါလောက်ကြီးရှင်မရဲ့ပွဲတော်အုပ်ခဲကသမင်းနဲ့ပုံကြီး သူ့ပါဇက်ထဲကကျမသပင်ကိုတားလျက်နဲ့ဖြတ်ပြီးတကယ်ပြေးပါပဲလေမလို့ဘူးဘူးကိုကကရေကိုကကမေကာကရေအမညာအမညာမေကာကရေအိုးဘယ်နဲ့ကြောင့်အမြဝေးနေတာလဲကိုကကရေဒီပင်ဟောလားနမကိုကကကျမပြေးတဲ့အောင်မီလို့လားတမာရီဝနှကောင်းနှမြများက စောင့်ကြောက်လိုက်လို့အေးစီစီပဲပြန်ရောက်လာတယ်ကူကာကရဲ့မင်းဟုတ်မဟုတ်လားငါမမမိပါဘူးမင်းဒီလိုချင်းကြီးစားအခုတော့တော်တော်လေးနဲ့ပဲတန်းကဝညာတဲ့ကလာတော့မင်းငါမလို့ဘူးဘယ်လဲကငါသိချကြည့်တော့မယ်မင်းဟုတ်ကြကြင်းနော်ဟုတ်ပါတယ်ဒုက္ခမဲ့လေးကျုံမှန်းကျမလိန်ပြောပါလားကူကာကရဲ့ကူကာကရေမင်းငါရှင်းနေတော့မှာကောမင်းမရှိပါလေငါထားလိုက်တော့ဟာချက်ပြုတ်ကျွေးမဲ့လူရှိလို့ပြောရတယ်ဟာ